အခန်းကြီး6အငယ်1မှ4မြေကြီးမျက်နှာပေါ်မှာ လူတို့သည်များပြား၍သမီးများကိုလည်းရကြသောအခါဘုရားသခင်သားတို့သည် လူသမီးတို့လှကြောင်းကိုမြင်၍ကိုစိတ်ရှိသည့်အတိုင်းစုံဖက်ကြ၏သာဝရဘုရားကလည်းငါဝိညာဉ်သည် လူတို့တွင်အစဉ်မဆုံးမရအကြောင်းမူကားလူတို့သည်အသားဖြစ်၏သူ၏အသက်တန်းသည်လည်း အနှစ်120ဖြစ်စေဟု မိန်တော်မူ၏ထိုကာလ၌မြေကြီးပေါ်မှာကိုကြီးမားသောသူ အချို့ရှိကြ၏ထိုနောက်၌လည်းဘုရားသခင်သားတို့သည် လူသမီးတို့နှင့်ဆက်ဆံ၍ရသောသားတို့သည် အာကြီးသောသူရှေးကာလမှစ၍ကြော်သောသောသူ ဖြစ်ကြ၏အငယ်9မှ12မြေကြီးပေါ်မှာ လူအပြစ်ကြီး၍ သူ၏စိတ်နှလုံးအကြံစီရှိသမျှတို့သည် အစဉ်မပြတ်ဆိုးညစ်ခြင်းတက်တက်ရှိကြောင်းကိုဘုရားသခင် သိမြင်တော်မူလျင်မြေကြီးပေါ်မှ လူကိုဖန်ဆင်းတော်မူသည်ကို နောင်တရ၍နှလုံးတော်ပူပန်လျက်ရှိတော်မူ၏သာဝရဘုရားကလည်းငါဖန်ဆင်းသော လူကို၎င်းလူမှဆ၍သားများတောတတ်သောတိရစ္ဆာန်များမိုးကောင်းကင်ငှက်များတို့ကို၎င်းမြေကြီးမျက်နှာမှ ငါတုတ်တင်ပယ်ရှင်းမည်။သူတို့ကိုဖန်ဆင်းသောကြောင့်ငါနောင်တရသည်ဟု မိန်တော်မူ၏။နောအေမူကားသာဝရဖျားစိတ်တော်နှင့် တွေ့သောသူ ဖြစ်သည်။နောအေအထုပ်ပတ္တိဟုမူကားနောအေသည် ဖြောက်မတ်သောသူမိမိအမျိုး၌စုံလင်သောသူဖြစ်၏။ဖျားသခင်နှင့်အတူတွာလာ၏။နောအေသည်ရှေမဟာမယာဖက်ဒီဟုသောသား၃ယောက်ကိုမြင်လေ၏ ထိုအခါမြေကြီးသည်ဘုရားသခင်ရှေ့မှပုပ်စပ်လျက်ရှိ၏။မြေကြီးသည်အဓမ္မအမှုနှင့်ပြည့်စုံလေ၏။ဘုရားသခင်သည် မြေကြီးကိုကြည့်ရှုသောအခါပုပ်စပ်လျက်ရှိသည်ကို မြင်တော်မူ၏။အကြောင်းမူကား၊မြေကြီးပေါ်မှာ လူအပေါင်းတို့သည် ဖောက်ပြန်ခြင်းသို့ရောက်ကြပြီ။ထိုအခါဘုရားသခင်သည်နောဧအားမိန့်တော်မူသည်ကား သတ္တဝါအပေါင်းတို့၏အဆုံးသည်ငါ့မျက်မှောက်တွင် ပေါ်လာပြီ။သူတို့ကြောင့်မြေကြီးသည်အဓမ္မအမှုနှင့်ပြည့်စုံလေ၏။အကယ်စင်စစ်မြေကြီးနှင့်တကွသူတို့ကိုငါဖျက်ဆီးမည်။ဂေါဂရသစ်သားဖြင့်သင်္ဘောကိုကိုယ်ဘို့တည်လုပ်လော့။အထဲ၌လည်းအခန်းများကိုလုပ်လော့။အတွင်း၊ပြင်၊ပတ်လည်ကို ထင်းရူးစေးနှင့်သုတ်လော့။လုပ်ရမည့်ပုံဟူမူကား၊သင်္ဘောအလျားအတောင်သုံးရာ အနံအတောင်90အမြင့်အတောင်30ရှိစေရမည်အပေါ်၌လည်းအမိုးကိုလောက်ရမည်ထိုအမိုးအပေါ်အလေချက်၌ထိတ်အုပ်အနံတတောင်အကျယ်ရှိစေရမည်တင်းမောနံတစ်ဖက်၌လည်းတကားကိုလောက်ရမည်အောက်ဆင့်အလယ်ဆင့်အပေါ်ဆင့်ဟု၍သုံးဆင့်ကိုလည်းရှိစေရမည်အသက်ရှင်သောတရဝအပေါင်းတို့ကို ကောင်းကင်အောက်မှငါကိုယ်တိုင် ပယ်ရှင်းခြင်းငှာမြေကြီးကို ရေလွှမ်းမိုးစေသဖြင့်မြေပေါ်မှရှိသမျှတို့သည်တရားကြမည်တင်၌မူကားငါပရိညင်ကိုငါတီးစေမည်တင်သည်သားမယားချွေးမများနှင့်တကွတင်မောထဲသို့ဝင်ရမည်အသက်ရှင်သောတိရစ္ဆာန်အမျိုးမျိုးထဲကအထီးအမအစုံတို့ကိုယူ၍တင်နှင့်အတူအသက်ချမ်းသာစေခြင်းငှာတင်မောထဲသို့တွင်ရမည် ငှက်လည်းအမျိုးအလိုက်၊သားလည်းအမျိုးအလိုက်၊တွားတတ်သောတိရစ္ဆာန်အပေါင်းလည်းအမျိုးအလိုက်၊အထီးအမ၊အစုံတို့သည်အသက်ချမ်းသာစေခြင်းငှါသင့်ထံသို့လာကြလိမ့်မည်။ကိုယ်စားစရာအဘို့၊တိရစ္ဆာန်တို့စားစရာအဘို့စားအပ်သောအစာအမျိုးမျိုးကိုယူ၍သိုထားရမည်ဟုဘုရားသခင်မှာထားတော်မူ၏။မှာထားတော်မူသည်အတိုင်းလည်းနောဧပြုလေ၏။